ညခါကာလမှာကောင်းဝင်ထဲမှာအရေးရောင်နေတဲ့ထင်ရှားတဲ့ကျယ်တွေပါတဲ့နေရာချင်းအဝိမာဌာနတွေအများကြီးရှိတယ်အဲ့ဒီဌာနတွေနဲ့စတဲ့လူဘုံဌာနမျိုးတွေဟိုဌာနတွေမှာရှိတာပဲအဲ့ဒါအများကြီးမြင်ရတဲ့အများကြီးဒါကြောင့်အနန္တဆက်ကြဝလာယိုလိုလည်းခေါ်တယ်တရားလိုလည်းခေါ်တယ်အဲ့ဒါနဲ့တကွသမုဒ္ဒရာသမုဒ္ဒရာဆိုတာသူဒီယာကနာပါပဲ ရေမြေအဲချုပ်သတ္တဝါတွေကရေထဲမှာအဲလူတွေစသည်ကြတာမြေပေါ်မှာရေမြေတောတောင်တောတွေတောင်တွေပါလေဗျာဒီမြာခဏတွေဒီလိုများတယ်ဝိသရီအရိယဝိသရီဒီမြေလေမှသာလေထဲမှာနေတဲ့နဲ့ဒီပါဒီပါဒီရှိတာပေါ့ကိုယ်ကောင်းအဲလေမှဝိသရီဗိဒရုပ်ပေါင်းနေလို့ဩကာသလောကအဲဒီလောကလည်းပဲညဇောဗျာကအုံလုံးပြီးတော်မူ ဆိုရတဲ့ဆရာကကျေရနာဟောခဲ့တာတော့အကုန်လုံးတော့ရှင်းချစ်ဆိုဟောတာတော့ရှိရတယ်အကုန်လုံးဆရာကတည်းကဆရာကတည်းကကျေရမှာဟောတာတော့အကုန်လုံးရှင်းဆိုတာရှင်းချစ်ဟောခဲ့ပါတယ်အဲအပြည့်ဆုံးဟောပြတာတော့ဆရာတွေကဒီကားရဲ့ကျမ်းစာတွေဟောပြထားပါတယ်သတ္တဝါနဲ့ဩကာသနဝသနာယုံနာဝိရဏသင်္ခါရအပေါင်းကြီးဟူသော သင်္ခါရလောကသင်္ခါရလောကဆိုတာဘာလို့ဆိုလို့ရှိရင်ဘာတိယဌာနဖြစ်ဖြစ်ပုဂ္ဂိုလ်သတ္တဝါဖြစ်ဖြစ်အဲ့ဒီကိုယ်ထဲမှာအဲ့ဒီအပိုင်းထဲမှာပါဝင်တဲ့ယုံနာသင်္ခါရတရားတွေပဲသင်္ခါရတရားတွေသင်္ခါရလောကဆိုတဲ့လူကိုယ်ထဲကရှိတဲ့ယုံနာနဲ့လည်းသင်္ခါရလောကပဲနတ်တွေကိုယ်ထဲကလည်းယုံနာနဲ့သင်္ခါရလောကပဲအဲငရဲသိက္ခာပိဋက သူရတဲ့တ attva တွေရဲ့ကိုယ်တဏ္ဍာနဲ့ပါတဲ့ယုံနာနေရတယ်ပဲသင်္ခါရလောကပဲဓမ္မာရိသနာမှာပါတဲ့ယုံနာနေရတယ်သင်္ခါရလောကပဲအဲဒီဥစ္စာတွေယုံနာတရားတွေပါပဲသင်္ခါရလောကဆိုယုံနာနာတရားတွေအကုန်လုံးကိုသင်္ခါရလောကတ attva ရိသနာကယုံနာသင်္ခါရလောကတ attva ရိတရားဖြစ်တဲ့ဌာနကရုပ်သက်သက်ပဲကျွန်တော်နာမပါဘူးရုပ်သင်္ခါရလောကရုပ်နာသင်္ခါရလောကဒါလောကသုံးမျိုးတဲ့ ဒီလောကသုံးမျိုးနဲ့သဘောပေါက်နားလည်ရအောင်ပြတ်မှထားရင်လည်းထားဖို့မထားတယ်သဘောပေါက်နားလည်ရအောင်အဲဒီဟာတွေအကုန်လုံးပေါ်ပြထားပါတယ်အနန္တများသောသတ္တဝါပေါင်းတည်ဟူသောသတ္တလောကသတ္တဝါတို့ရှင်ကြီးများသုံးတဲ့ဘုဒ္ဓနာနာသစ္စာဝလာယောတာယနံသမုယယေနိသောတောင်းလေမဟုစာရဗိဒယောပေါင်းတည်ဟူသောဩဃာကလောကသောဃာကလောကတခု သတ္တဝါမြင့်ဩဃကလောကနဝသာနာသတ္တဝါသတ္တလောကခေါ်တဲ့သတ္တဝါရဲ့ဩဃကလောကခေါ်တဲ့တရားဌာနဩဃကရဲ့အဲ့ဒီနဝသန္တာမှာပါဝင်တဲ့ယုံနာနေသတ္တဝါသန္တာကတော့ယောနာနှစ်မျိုးပါပဲအဲ့ဒီမှာရူပဓမ္မဂုဏ်တွေကသိနာမှာပါပဲရုပ်သက်သက်ရှိတဲ့ ဇမားလည်းသူရုပ်သက်တဲ့ပဲစိတ်မပါဘူးစိတ်နာမရှိဘူးဒီလိုတတ်သွားတယ်ပြအောင်ရတယ်တော်ကောင်းတာပဲအဲမြတ်စွာဘုရားဟောထားလို့ပဲဆရာကြီးရတယ်ဒီရင်ပုဂ္ဂိုလ်တွေတွေ့တော်မှပြီးတော့တဲမလွယ်ပါဘူးသူကအယုတ်ကောင်းကြီးလို့ထင်တာခါအာယုဘပုံနေကြတော့အာယုဘဇမားတွေဆိုတာကတော့အယုတ်မရှိဘဲနဲ့စိတ်နာပြတတ်တဲ့ပဲရှင်းတာစိတ်နာတတ်တဲ့ပဲရှင်းတာ သူတို့လည်းဘယ်သူမှသွားပြီးတော့မပြောနိုင်မဟောနိုင်ဘူးသူတို့ကလည်းသူများတွေကိုပြောကြဟောကြမရှိဘူးသူများနဲ့မတော်မလေးကြည့်ကြတယ်မရှိဘူးသူတို့မှအဲဒီမှာစိတ်သက်သက်ဖြစ်နေအောင်ရတော့ကောင်းတာလူကြီးလောကလိုညောင်းကြပူကြပင်ပန်းကြတယ်ဘာရှိအောင်စိတ်သက်သက်ဖြစ်နေတာပေါ့อืมအဲဒီလိုပုံရယ်ရှိတယ်အောင်ရကောင်းတယ်အဲဒီသတ္တဝါအပေါင်းအဲမှာ ပါဝင်တယ်ဒီအာယုဘဇမဘုံကဇမာတိကနာမှာရုံးမပါဘူးစိတ်စိတ်စိတ်နာပြတ်သက်သက်ပဲအဲဒီဇမဘုံမှာလည်းပဲရုပ်သက်သက်ဘုံကလည်းရုပ်သက်သက်ပဲသူကတူတူရဲပါတမျိုးရဲပါသိမြဟာတွေကလည်းရုံးနေတာနဲ့ဇမလိုပါပဲအဲလူကြီးလောကလိုပါပဲရုံးနေတာနဲ့နှစ်မျိုးအဲဒီပုဂ္ဂိုလ်တ attva သာနာကယုံနာရဲ့မိမိတို့ကြည်ရဌာနဖြစ်တဲ့တ attva တွေကြည်ရဌာနဖြစ်တဲ့ ရုပ်သက်သက်ရဲ့အဲ့ဒါတွေကဩကာသပဲတဲ့ဩကာသဩကာသဟိုဩကာသဟိုလေသင်္ခါရသင်္ခါရပဲသင်္ခါရတရားပဲသင်္ခါရဆိုရုပ်တရားနာတရားသင်္ခါရရုပ်သင်္ခါရနာသင်္ခါရတွေဒါကြောင့်သင်္ခါရလောကအာရုံလောကသုံးပါးပိုင်းခြားဝေဖန်ကျင့်ကြံမကြီးအဲ့ဒါတွေမြတ်စွာဘုရားကိုယ်တိုင်အကျင့်ကြံပြီးပြီးတော်မူလား ရဟန္တာဖြစ်တယ်ပြည့်စုံကြတယ်ပြီးကြပါလားမယ်လို့ဒီလိုအကုန်လုံးပြီးတဲ့ပုဂ္ဂိုလ်ကသိမရှိပါဘူးဘုရားတော်ကြည့်နိုင်တဲ့ပုဂ္ဂိုလ်တော့မရှိပါဘူးဒီလိုတော်ဒါနသိဒါမယ်လို့အချို့ရဟန္တာတွေမှာသူတို့ကလောကအကြောင်းအရာတွေအလွတ်တွေကိုမသိမသိချကြပါဘူးဒုက္ခနဲ့ကိုယ်တိုင်တွေ့ပြီးထားတာတွေတော့သိကြပါတယ်အဲဒါတွေအကုန်လုံးမြတ်စွာဘုရားကသိပြီးတော့ ရှိတဲ့ပြိလိုက်တာတွေမြတ်စွာဘုရားဟောတော်တာပဲဒါတွေဒီမှာယုံနာတရားတွေသိပြီးတော့မညာပူညာရောက်ပြီးဉာဏ်နာဖြစ်မှဆင်းခါတင်ခြင်းနဲ့နိဗ္ဗာန်ရောက်တယ်အဲဒီတော့နိဗ္ဗာန်ရောက်အောင်မြတ်စွာဘုရားအလုံးစုံတရားတွေသိပြီးတော့ဟောတာအဲဒါသုံးတော်တရားတွေသိတဲ့မြတ်စွာဘုရားလောကဝိတုလောကကတတ္တလောကသင်္ခါရလောကဥပ္ပဒါလောကဆိုတဲ့ယုံနာတရားတွေပါပဲ။ အဲဒီလောကတွေကိုသိတော်မူသောမြတ်စွာဘုရားပဲအဲဒီမြတ်စွာဘုရားကိုအာယုပြုပြီးတော့ရှိခိုးကြပူဇော်ကြအဲဒါလေးသင်္ဃတော့ကုန်သွားပြီပြောမယ်ဆိုပြောကြတော့ကောင်းပါရဲ့ညစာမှာတော့နည်းနည်းပြောမယ်ရှိကူတာအခုကအသင်္ဃတော့ကုန်သွားအင်းဒီလိုတဏှာကြီးတဏှာကြီးနည်း 45မိနစ်လောက်ရှိပါမယ်ရေချအောင်မှလည်းတော့အဲအရာလေးအောင်ပြုပြီးတော့အရာရှိခိုးပူဇော်ရမယ်ခုနဟာပြောတယ်သာဝတိရှိနေတောင်းနေကြည့်ရမှာပဲသာနနာ14နဲ့14မှာသာနနာ14မှာရှိတယ်ပတ္တလောက ခြင်းကြမရှိအသိသောခြင်းရအပြင်သင်ပြတော်မူသောမြတ်စွာဘုရားကိုသတိတော်သည် လေးတန်နိုင်နေရကြည့်မှတ်တယ်ကောင်းတာပါလေကြည်ပြီးတော့မလိုပါဘူးသူတို့လေးလည်းရပါတယ်ကိုယ်လေးဖျက်စီကိုယ်လေးကိုတို့ဒုသက်တဲ့ကုံလေးလည်းပါပါလေဆောက်တယ်နာကောင်းပါလားဒီမြတ်တော်ဘုရားကုံလေးဘုရားရှိခိုးတယ်မှာဘုရားကုံလေးဣတိပိသောဘဂဝါရဟံစသည်ဖြင့်ဆိုထားတဲ့ဂုဏ်တော်တွေအာယုပြုရှိခိုးရတာအကောင်းဆုံးပဲဘုရားကုံလေးအကောင်းဆုံး အဲ့ဒါတွေကိုကိုယ်အောင်ကြီးသိခိုးနိုင်တဲ့တောက်ကြရရတယ်ဒီများပါတယ်အဲဒီဇာကုံတွေအောင်ကြီးသိခိုးရတဲ့ကုသိုလ်သရုံသုံးပါးနဲ့စေပါးကြဆောက်ကြရတဲ့ကုသိုလ်ရတော့ကုသိုလ်သောအာဖြင့်သုသာနဲ့ဝိသုတိရှိရရှိတယ်အဲဒီရှိရသုသာနဲ့ကုသိုလ်ဒါရဘုန်းကြီးကိုကုသိုလ်တော့အရာကုသိုလ်သားနဲ့ဆိုတော့ဘုန်းကြီးကဘာလဲသုံးတာဟုတ်ပါဘူးမြန်မာသံဃာရောပုဂ္ဂိုလ်ရောအများသုံးဖို့ပါပဲ အဲဘုန်းကြီးရတယ်နည်းနည်းပဲနည်းနည်းပဲသုံးပါသံဃာတွေများသုံးဖို့ကျေးဇူးများပါအဲဒီသွားတဲ့ကုသိုလ်ကောင်းမှုတွေကြောင့်ဒီလိုလိုရှိရတော့ကောင်းခြင်းချမ်းသာခြင်းရရှိခြင်းဆင်းရဲခါတဲ့ညီရခြင်းနဲ့နိဗ္ဗာန်ချမ်းသာကိုသင်္ကြန်ရောက်သွားစေနိုင်တယ်အဲဒီလိုသင်္ကြန်ကရောက်ပါစေလို့ဒီရဆူတောင်းကြသည့်အတိုင်းလိုရှိရတော့ကောင်းခြင်းချမ်းသာမင်္ဂလာအပေါင်းတို့ဖြင့်ပြည့်စုံကြပါစေ ဆုံးဖြစ်ဖို့တရားပုဂ္ဂိုလ်ပုဂ္ဂိုလ်တွေနဲ့စပ်ပြီးတော့ဒေဝနာဖွင့်ထားတယ်တော့များများရှိပါအဲဒီတော့ပုရိသဓမ္မပါရတိနောက်တော့ပုရိသပုရိသဓမ္မနဲ့ပါရတိနဲ့အဲဒီကောပုရိသဓမ္မဓမ္မဆိုဆုံးမပြင်ဆုံးမတိုက်တဲ့ပုရိသပါဠိတဲ့ဘုမာတော်ယောက်ျားလို့ဒီပဲရှိတယ် ဆုံးမဆုံးမနဲ့ဆုံးမရတဲ့ပုဂ္ဂိုလ်ပေါ့လေပမာတော့ပုဂ္ဂိုလ်ဆိုတာကောင်းပါလေယောက်ျားဆိုတော့မျိုးသမီးတွေပါပဲဖြင့်ဆုံးမနဲ့ဆုံးမရတဲ့ပုဂ္ဂိုလ်ဝိသဓမ္မအဲဒီဆုံးမဆုံးမတဲ့ပုဂ္ဂိုလ်ကဘာလို့လဲဆိုတော့ဒါရချိရင်ကြီးစီတယ်သွားစီတယ်ဆုံးမဩဝါဒပေးတယ်ဆုံးမလိုက်တဲ့ပုဂ္ဂိုလ်ဆုံးမပြီးတယ်ကလည်းရင်ကြီးတင်မွေ့စီအဲဒါကိုဒါကနာမှာ ဆုံးမတယ်ဆုံးမတဲ့ပုဂ္ဂိုလ်တွေဒိဋ္ဌံကတ္တဝါတွေလည်းဒိဋ္ဌံတွေကသူ့ကိုဘုရားဘုရားကထင်ရှားတဲ့ဒိဋ္ဌံတွေအဲဒါတွေလည်းဘုရားကိုယ်တော်လည်းမြင်ကြဆုံးမပြီးတော့ရင်ကျေးသိမ်မွေးသွားတယ်ရှိတယ်အများကြီးပဲသူကဥရိဒဒိဋ္ဌံပုဂ္ဂိုလ်တွေလူပုဂ္ဂိုလ်တွေလည်းရှိနာပုဂ္ဂိုလ်တွေလည်းရှိမြမာတွေလည်းရှိအဲလူတွေကတော့မျိုးမျိုးပေါ်တဲ့လူတွေကတော့အဲဒါတွေ မြတ်စွာဘုရားမြင်ရေးတာရင်ကြီးအောင်ဆုံးမသွန်သင်ပြီးတော့တော်တော်မူရဲ့ညုတ်တော်ပုရိသဓမ္မတာပုရိသဓမ္မတာတိအဲဒါကိုဘုရားရှိခိုးထဲမှာသာသာဖွင့်လာတယ်တချို့ဟာတွေဖော်ပြီးတချို့တယ်လည်းမဖော်နိုင်ပါဘူးသူကအကုန်လုံးအကုန်လုံးဆိုရင်အများကြီးပဲဒါဖော်ထားတာတွေတော့များနေအဲဒီတော့ဘုန်းကြီးတို့ အမြဲတမ်းရရှိကိုရင်ရွတ်ဆိုနေတာပါဒါမှမဟုတ်ရွတ်ဆိုတာလည်းကြာတော့လည်းအမြည်တွေနာမည်တွေကခက်ခါပြောက်တယ်ဒုက္ခတာလို့မမြင်ကြီးမလိမ္မာပညာဉာဏ်ကင်းအလွန်အမင်းရိုင်းပြရဲ့ဆုံးမတော်မူလိုက်သည်ဘုရားဓမ္မဆိုတဲ့ဘုအ내ပဲမမြင်ကြီးမလိမ္မာပညာဉာဏ်ကင်းအလွန်မင်းရိုင်းပြရဲ့ဆုံးမတော်မူလိုက်သည် ရေးမလိမ္မာတော့ပညာဉာဏ်တွေမရှိဘူးပညာတွေမရှိဘူးပညာဉာဏ်ပြင်းပြင်းပြီးတော့ရင်းရင်းပြပြဆိုးသွမ်းသွမ်းနေဖြစ်နေတယ်အဲဒီလိုပုဂ္ဂိုလ်ဆုံးမတင်လိုက်ဉာဏ်ရေးမလိမ္မာပညာဉာဏ်ကဲအလိုမျိုးရိုင်းပြရဆုံးမတော်မူလိုက်ပြီပရဝိသစ္စကဝိဒဓမ္မမှာဓမ္မကဆုံးမတော်မူလိုက်ပြီဝိဒကယောက်ျားပုဂ္ဂိုလ် ဆုံးမတော့မတဲ့ပုဂ္ဂိုလ်တော့ပါပဲဆိုတော့လည်းကတော့ဒါမဲ့သူပေါ်လို့ဘာလို့ဆုံးမတိုက်လို့ဆိုရင်မရင်ကြီးမနေပါပညာဉာဏ်ကင်းအလုံးမင်းရကြ၍မရင်ကြီးတဲ့သဘောမလီမာတဲ့သဘောအသိလိမ္မာပညာကြီးကင်းပါနေတဲ့သဘောအဲဒါကင်းပါနေလို့ဆုံးမလိုက်တာတဲ့မြင်ခြင်းလို့ဉာဏ်ဉာဏ်ကင်းအလုံးမင်း ရဲပြိုက်ဆုံးမလိုက်ဘူး။ကောင်းတဲ့ပညာမရှိတော့ရဲအရင်ပြတဲ့ကရဲစင်းတဲ့ပုဂ္ဂိုလ်ဖြစ်နေတာပေါ့ဒါမှသုံးပါဆုံးမလိုက်တာပဲတဲ့။ရဲငါပညာဖြင့်လို့မရဲတဲ့ဆုံးမလိုက်ဒီဘရိုက်စစ်ကအာလောကနလူဒုထမဘဂရဏလာပြီးဆိုင်သောဒီရောကြနောက်ကြတိဆံကြတော့ဘုရားရှိခိုးတဲ့အခါအမြဲဆိုးနေပါလား။အဲဒါကြီးဟိုမှာတော့ ဒိဋ္ဌာန်တွေကိုအများကြီးပါခေါ်ရကြတယ်ဒိဋ္ဌာန်တွေလည်းအများကြီးပဲဒိဋ္ဌာန်ဒိဋ္ဌာန်ဟို30လောက်လောက်အခွန်9 9ရောက်လောက်ရှိပါတယ်တိုက်တိုက်ပြစရီဆိုပြီးတော့ဒါတွေမကုန်သေးဘူးတကယ်ရှိသေးဆိုရင်ပြခွန်ရောက်ခွန်ရောက်ဘာလာလာသုလောရိယမောရိယအဲဒီဇိကဓမ္မဇိကရာဝါလနကား ဓမ္မပါဠိစဆင်ကြီးအဲ့ဒါရီသုံးမဆုံးမဒါရီတော့ဆိုဗေဒနာကောအစသည်ဆိုရင်အများကြီးပဲသုံးမလိမ့်ဆန်နေရတော့ဒီတိုင်းလည်းရိုင်းနေတာပါလိမ့်ဆန်ကတော့သူပြောကြတာမလို့ဟိုတုန်းကလိမ့်ဆန်နေရတော့အလွန်ရိုင်းတဲ့လိမ့်ဆန်တွေဟိုဟာတွေလည်းသူတို့ကလည်းအဲ့ဒါတွေလည်းဒီကလိမ့်ဆန်ဘုံညတူဦးပဲပေါ်ပြထားပါလေဒီမှာပရဝိသ္စကအလောကနဘလူး ပိဿလောကနောက်တူထုမပကပြမနာလာကိဆိုတာအဲ့ဒါဆင်းကြီးပဲဆင်းကြီးကမင်းကြီးမင်းကြီးဒါဗိမင်းသာရမင်းရဲ့သားရှိတဲ့ဇာရသမင်းဗိမင်းသာရမင်းတစ်ခါရရှိနေတယ်ဒီပါဇာရသမင်းဇာရသမင်းကမွေးပထားတဲ့ဆင်းကြီးပဲအဲဒီဆင်းကြီး အဲ့ဒါဘုန်းကြီးကတော့ဒိဋ္ဌိတွေတော့နောက်ဆုံးကထည့်ထားပါအဲဒီထေရထာပြတာကတော့ဒိဋ္ဌိတွေကစလာတာအများကြီးဒိဋ္ဌိတွေအဲဒီထဲမှာတယောက်တယောက်ကိုပဲပြောလို့ရှိရင်တဏှာကြီးနဲ့တော့ပြောလို့မပြီးဘူးပြောရတယ်အဲ့ဒီပုဂ္ဂိုလ်ရဲ့အခြေအနေတွေနဲ့တို့များတယ်လားမဒီမှာနည်းနည်းပြောပါတော့တောင်းသေးပါတယ်ဆိုပရဝိသစ္စကသစ္စကပရဝိသစ္စကပရဝိဆိုတာဘယ်လိုအားလုံးဆိုလို့ရှိရင်ဝေသာလီကမိတ်ဆွေတွေခန့်ထားတဲ့ပုဂ္ဂိုလ်တွေက ဆရာသမားကြီးဖြစ်ဒုက္ခနာတာပါလေဟွန်းအဲဒီစကပရပါယအဲဒီစကပရပါယရဲ့အဖေကနိဂန္ဓဆိုနိဂန္ဓနိဂန္ဓယောက်ျားသူကလည်းပဲအသိလိမ္မာပညာတွေသူတို့သဘောကျတဲ့အချက်လက်တရား900တောင်ရှိတယ်ဆိုရနောက်လည်းမျိုးသမီးတယောက်ကလည်းဒီလိုပဲသူကအချက်လက်တွေ900ရှိတာလေသူတို့နှစ်ဦးကအဲ့ဒီက ဝေသာလီဝေသာလီမင်းတွေကနေပြီးလက်ဆွေမင်းတွေကနေပြီးတကလားသူတို့နှစ်ဦးအချင်းချင်းမေးမြခိုင်းတော့ချင်းချင်းမေးရမေးတော့သူကအမျိုးသားကဒီကတာကမေးတဲ့ခါလဲမျိုးသမီးကသူကဖြည့်ရှင်းနေတယ်မျိုးသမီးကမေးတဲ့ခါလဲမျိုးသားဖြည့်ရှင်းနေတယ်ငါတို့တို့ကဝေသာလီလိမ့်ဆွေမင်းဝေသာလီဝေသာလီကြီးလိမ့်ဆွေမင်းကြီးကနေပြီးတော့ဒါတော့ဆောင်ရွက်ဖို့ရဆရာဆရာဖြစ်နေပါလေကောင်းပါကြီးသင်ကြား သူမင်းသားတွေပါလေငယ်တွေပါလေသင်ကြားပေးဖို့လေပညာသင်ဖို့ခန့်တာအဲဒီနိဂန္ဓနိဂန္ဓနှစ်ဦးကနေပြီးတကလားမွေးလာတဲ့သမီးက၄ယောက်ရှိတယ်သားက၁ယောက်ရှိတယ်သမီး၄ယောက်ကတော့သမီး၄ယောက်ကတော့သူတို့အဲဒီအဲဒီဆရာတွေသူမိဘဆရာတွေရဲ့ပညာတွေသူတို့လက်ထပ်တာပဲ900စီ900စီတတ်တယ် အဲဒါတွေကိုသူတို့လည်းဟောပြောလုပ်နေတာနောက်တော့အရှင်သာရိပုတ္တရာသာရောက်သွားတယ်ရှင်သာရိပုတ္တရာသာလည်းသူတို့ဝါရတွေပြောတော့ရှင်သာရိပုတ္တရာနေသူဟာတွေကိုဖြည့်ရှင်းပေးဇင်းနာတွေမဟုတ်သေးဘူးဆိုတာကိုကြားတယ်မှန်တယ်ဆိုတာကိုဖြည့်ရှင်းနောက်မျိုးသမီးကနေပြီးခါနောက်ဆုံးကြတော့မှရှင်သာရိပုတ္တရာကိုကဲဟောပါတော့ပြောပါတော့ဆိုတော့ရှင်သာရိပုတ္တရာ တခုပါပြောတယ်စာကောင်တခုပါအဲရင်ရည်သိဝင်ဖို့စာတခုတည်းပဲဟောပါတယ်အဲဒီတခုတည်းကဘာပြောတယ်ဘယ်လိုပဲလားဆိုတာသူတို့ကမဖြေနိုင်ဖြေလို့မဖြစ်ဘူးဆိုတာအဲဒါနဲ့သူတို့ကအရှုံးပေးတဲ့အခါသူတို့ကနာယဘုရားရဲ့ဩဝါဒသုံးမဩဝါဒလိုက်နာပြီးတော့သူတို့ကျင့်ပါမယ်မျိုးသမီးယောဂီအမျိုးသမီးယဟန် ပြုပေးပါဆိုတော့နာယဘုရားကအမျိုးသမီးညာနေရှိတာဘုရားကဒီတော့အမျိုးသမီးညာနေဒီမှာသွားပြီးညာပြုပါရင်ကြားလိုက်တယ်သူကအမျိုးသမီးညာနေဒီမှာသွားပြီးတော့ညာပြုပြီးညာမိမအမျိုးသမီးတွေပေါ့လေအမျိုးသမီးပြုပြီးဒီကလာသူတို့တရားအထုတ်တော့အကုန်လုံးသူတို့ကညာလာတွေဖြစ်ပါတယ်ဘာမျိုးရှိတဲ့ပုဂ္ဂိုလ်တွေဘာမျိုးရှိတဲ့ဘုရားစမဟုတ်ရောက်တာတွေညွှန်ကြားနေမဟုတ်တာတွေဖြစ်နေတော့အောင်းကြရော မှားကတော့တစ္ဆကလေသူကအခုဘယ်ဘက်တစ္ဆကဒီဟိုထဲမှာဆောင်းဆောင်းထဲမှာပါတယ်အဲဘယ်ဘက်တစ္ဆကအလာဝနာလို့ဆိုဘယ်ဘက်တစ္ဆကဘယ်ဘက်တစ္ဆကကလည်းသူအဖေသူ့မေနိဂါနသူ့ဖေနိဂါနီသူ့မေသူနှစ်ဦးလုံးရဲ့ပြဿနာတွေပေါ့လေအားလုံး900 900ဆိုတော့1000ရှိတာပေါ့သူ1000နေသူအကုန်ရတာအကုန်လုံးသူကပြောဟောတရားတွေကပြောပြ လို့လုပ်နေတယ်အဲဒီတည်းမှာညောစွာဘုရားကြီးဒီရဟန်းတွေကပြည့်စုံငါးဦးတွေကဒီရှင်ကုဏ္ဏဝဘဗဗျာမဟာအသတိရှင်သတိဆိုတာကိုအဲရှင်သတိဆိုတာသူတို့ဒီသူတို့ရက်ွက်တွေရောက်လာတော့သူကရှင်သတိစီကိုသွားပြီးတော့မေးတယ်အဲဒီသစ္စကဘာသစ္စကဘုရားတရားတွေကိုသူကလည်းမယုံကြည်ဘူးဘုရားတရားတွေကိုမဟုတ်ဘူးလို့သူကဟောနေတော့ အဲဒါဘာညာဟောပါလိမ့်မယ်ဆိုပြီးတော့သွားပြီးတော့ရှင်သစ္စကကလည်းအဲဗြဟ္မာနာသတိရှင်သတိကလည်းအိစ္ဆဒုက္ခအနာတ္တသုံးခုပါပဲသုံးခုမှာဒုက္ခကိုဟောလို့ရှင်ဒုက္ခကိုသူသဘောကျမှာမဟုတ်ဘူးအိစ္ဆနဲ့အနာတ္တဟောမှာဆိုပြီးအိစ္ဆအနာတ္တရုပ်ဆိုတာမမြဲတဲ့အိစ္ဆတရားအဲဝေဒနာဆိုတာလည်းမမြဲတဲ့အိစ္ဆတရားပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအိစ္ဆတရားပဲ ဒါဒုက္ခအနတ္တကြီးတဲ့ပဲဒုက္ခမဟုတ်ဘူးအနတ္တအတ္တကောင်မဟုတ်ဘူးအဲအဲဒါတွေဟောတော့သူကသူကသဘောမကျဘူးဒါတွေကဒါဘုရားဟောတဲ့တရားတွေလို့ဆိုတော့သူကသဘောမကျဘူးဒီစကအဲဒီသဘောမကျပဲဖြစ်ပြီးတော့နောက်တစ်ချိန်ကျတော့ဘုရားထံလည်းရောက်လာတော့ဘုရားကမေးတဲ့ခါကလာသူကသူဘုရားဘုရားကိုသူကမေးတဲ့ခါကလာဘုရားကနေပြီးတဲ့ခါလာဒီအရင်ကအရှင်သစ္စကဟောတဲ့ဆိုင်ဘုရားကသိနာဘူးသူဒီလိုဟောရမယ်ဆိုသိနာနဲ့ ခန္ဓာ၅ပါးလုံးအနိစ္စခန္ဓာ၅ပါးလုံးအနတ္တဆိုတာတွေကိုဟောတဲ့အခါသူကသဘောမကျတဲ့ဒါတွေကိုအပြစ်တင်ပြီးတော့ပြရတယ်အပြစ်တင်အပြစ်တင်ပြတဲ့အခါကတော့ကျတော့ဒီတင်ပြီးသူကဒီရုပ်လည်းပဲအတ္တဝေဒနာလည်းအတ္တပဲစသည်ဖြင့်သူအတ္တအနေနဲ့အဲဒါတွေပြောတော့သစ္စာဗျာအဲ့ဒီဆိုတာကိုမေးတယ်ရုပ်ရုပ်ဟာအတ္တပဲဝေဒနာအတ္တပဲသင်ကိုယ်တိုင်ပဲသဘောကျပါလားလို့ သူပြန်ပြီးတော့ဖြေတဲ့အခါသူကနည်းနည်းသူကျတော့ယွန့်သွားတယ်ဒါငါးတယောက်တည်းဆိုရင်ခက်နေမယ်ပြီးတော့များလည်းပဲဒီတိုင်းမှာပဲဆိုပြီးတော့တပြေတော့ကျွန်တော်ကလည်းဒီတိုင်းမှာပဲရုပ်ဝေဒနာဉာဏ်ခန္ဓာဝိညာဉ်အနတ္တอืมသူများတွေကလည်းဒီလိုပါပဲဆိုပြီးတော့သူကမဟုတ်ဘူးလေတဲ့သူများတွေကဘယ်လိုဘယ်လိုယူတာတွေမပြောနဲ့သင်တယောက်တည်းကိုရောသင်ဒီလိုယူသလားသင်ဒီလိုပဲလားလို့ပြောအဲသူ့ကို သူ့တင်းတင်းရေးဆုံးဖြတ်အောင်ပြောတော့ဒီမှာအဲဒီတော့သူသူဝါရပါပဲသူလည်းဒီတိုင်းသဘောကျပါဆိုပြီးတော့ပြောတော့မြတ်စွာဘုရားအဲဒီမှာရုပ်ဆိုတာကအတ္တဟုတ်သလားမဟုတ်သလားဘယ်လိုလဲမေးတဲ့အခါကျတော့အဲအဲဒီရုပ်အတ္တကိုသင်အစိုးရလားသင်လိုတိုင်းဖြစ်သလားဘယ်နဲ့နေတော့အဲ့တော့မေးတဲ့အခါကျတော့မဖြစ်နိုင်မဖြစ်နိုင်တော့ဒီတိုင်းနေမြတ်စွာဘုရားဒုတိယဇိနေမင်းမဖြစ်နိုင်ဘူးတတိယဇိမေးလို့ရှိရင် မဖြေလို့ရှိရင်သူ့မှာဘေးရတယ်ဖြစ်မှာရသော်ဘုရားဒီလိုမမေးပါဘူးအဲဒါမဖြေလို့ရှိရင်တော့မယုံမသိဘုရားတရားမယုံမသိပြောလို့ရှိရင်ခေါင်းတွေတော့ကွက်ကွက်စီပြီးတော့ပျက်စီးရတယ်လို့ဆိုတယ်အဲဒီအတွင်းမှာနာမင်းကြီးတယောက်ကလည်းသူကလည်းအဲဒီမှာအစင်းနဲ့ရောက်နေတော့ရှိနေတော့ဝေသာရီဝေသာရီဆိုရက်နာမင်းကြီးကရောက်လာအဲနာမင်းကြီးကရောက်လာပြီးတော့ ဒီကလေးကတခြားနဲ့တူပါအညီနာမတဲ့မိမိလို့စာရေးတာဒါတော့မှသိပြီးသိပြီးတော့မသေးကြဘူးဆိုတာอืมအလောကနဘလူဝိသလီအရနိုင်ရှိတော့မဟုတ်ပါဘူးဘောကိုရေးတာပဲရောက်တော့ကြတာကြတာอืมနာမမင်းရာဇိကလာဘာလားမသိပါဘူးနာမည်လည်းမျိုးပါလေအဲဒီကနဘလူပဲသူကသူကနေပြီးတကလားဒီ ပြစ္စကကိုပြောတယ်ပြစ္စကမင်းမှန်တိုင်းဖြစ်ဖြစ်မဖြစ်လို့ရှိရင်မင်းကောင်းကောင်ကဒီကလက်နဲ့ခွဲပြလိုက်မှနော်အဲဒီနာဘလူကိုဘုရားကလည်းမြင်ရပါတယ်သစ္စကကလည်းမြင်ရရင်းပုဂ္ဂိုလ်ကမမြင်ရဘူးသူကသူသူတော့ပဲမြင်ရအဲတော့သစ္စကကသူ့ကိုဘလူကနေပြီးခေါင်းခွဲတော့မယ်ဆိုတော့ကြောက်တာအိုးကြောက်တော့မှအဲဒီမှာသစ္စဘုရား ထပ်ပြီးတော့ဘုရားပြီးတော့ဖြေပါတော့မယ်ဆိုပြီးတော့အဲဒီမှာဖြေတာဒီကမြတ်စွာဘုရားမေးတာလေအနည်းဟောအနိစ္စရူပအနာတ္တတွေအကုန်လုံးပါပဲအနိစ္စရူပအနာတ္တတွေအကုန်ဖြေပြီးတော့သဘောလည်းကျပါသွားပါလေနောက်ဆုံးကြတော့အဲအရှိကြီးသူကဝိထုကြောင့်ဆိုလို့ရှိရင်တဏှာတော့ပြောလို့လည်းမဆုံးဘူးအများကြီးအများကြီးပဲသူကအဲဒီလိုဆုံးပါတယ်တကားခုနပြောတဲ့อืมညတော့ပုရိသဓမ္မပုရိသဓမ္မဆုံးမလိုက်တဲ့ယောက်ျား သာရတိရင်ကြီးအောင်ဆုံးမကုန်နေပြီးတော့ပေးရတယ်ရင်ကြီးစီအဲဒီသစ္စကဘယ်ဘိုက်ကိုရေဥစွာအဲဒီပုဂ္ဂိုလ်ရင်ကြီးစီတဲ့ဒါကသစ္စကဘယ်ဘိုက်ဆိုတာလူပဲလူပုဂ္ဂိုလ်သေးပုဂ္ဂိုလ်လည်းရှိတယ်လူပုဂ္ဂိုလ်အင်းသစ္စကဘယ်ဘိုက်ပြီးတော့ဒီလိုမှာပါတာအာလဝကနာလူအာလဝကဇဏလူကလည်းရှိတယ်အာလဝကဇဏလူကလည်းဒီဝိသတိတောပိုင်းမှာလူနေနေတာပါပဲ အဲဒီမှာမြတ်စွာဘုရားလှုပ်ချိုးဖို့ရအဲဒီအဲဒီနေရာရောက်တဲ့ပုဂ္ဂိုလ်တွေသူအများအားလူတွေပါလေလည်းသူကစောက်ပြူစားနေပါပဲနေရမင်းလည်းအဲဒီနေရာရောက်လို့တခါတည်းအဲဒီအဲအဲဒီကမင်းလည်းပဲသူလည်းဒုက္ခရောက်ချတယ်သူလည်းပဲသူသူသားစားမယ်လို့တော့သူကသူသားမစားဘူးသူကနေဒီကလာလူတွေနေ့စဉ်နေ့စဉ်ဒီနေ့တယောက်တယောက်ပို့ပေးပါဆိုပြီးတော့ပို့ပေးတာ7နှစ်တိုင်တိုင်ကိုသူနိုင်ငံတွေက လူဆိုးတွေပေါ့လေတခိုးတွေများလူဆိုးလူဆိုးတွေပေါ့ပို့ပြီးတော့ပြရတယ်အများကြီးပေါ့သူอืมနေ့စဉ်နေ့စဉ်ဒီနေ့ဒီနေ့ကရက်တွေအများကြီးပဲအဲဒါတွေကိုပို့ပြီးတော့ပြရတယ်ဆင်းရဲတော့ကြတော့ကိုယ်မလို့ဖြစ်နေအဲဒီခါကလာမြတ်စွာဘုရားအဲဒီသွားပြီးတော့သူ့ကိုတုံနေဆုံးမဝင်မြတ်စွာဘုရားကြွသွားအဲဒီဘလူနေရာဌာနဆောက်ဆောက်အတွင်းမှာပါပဲမြတ်စွာဘုရားသွားပြီးတော့နေတယ် မြတ်စွာဘုရားတို့ကလာမလာနေပါဘူးအဲအဲ့ဒီဘလူရဲ့ဇနီးတွေပေါ့လေမျိုးသမီးတွေဘလူမတွေအဲ့ဒါတွေကလည်းအများကြီးခဏစွာပြတာလာပြီးတဲ့ကလာယူသည်ပြည့်မြတ်စွာဘုရားတရားတွေပါလေဟောတရားတွေပါလေကအများကြီးပါပဲသူအများကြီးအဲ့ဒီအုံသတင်းကိုသူကလည်းအဲ့ဒီနေ့ကအဲ့ဒီမှာမရှိဘူးဟိုမှာသူတို့ဘလူတွေအစည်းအဝေးဌာနသွားပြီးတော့နေရတယ်ဟိုမှာလည်းသူတို့အထက်ကဆရာကြီးတွေရှိတာပေါ့လေသူကတော့အောက်တန်းကပါ အဲဒီမှာသွားပြီးပြောတဲ့အခါဒီမှာပြန်လာဒီမှာအဲဒီမှာလည်းပြောကြတယ်ပြကြတယ်အများကြီးပါပဲပြန်လာပြီးတော့သူကတခါလည်းသူပြိတ္တတွေနဲ့ဒီမှာဘုရားကိုနှောင်းဆက်တယ်ကိုလုံးပေးတာဘောလေဟိုလိုလိုဒီလိုလိုဘယ်လိုလိုလုံးမှာဘာမှမဖြစ်ဘူးသူကအဲဘုရားလည်းဘုရားတကူနဲ့ဟာကိုဘယ်လိုလိုဖြစ်မလဲဆိုဘာမှမဖြစ်ဘူးငါခေါ်တဲ့နေရာလားကဲရှင်ပြသူပြန်ပြီးတော့နေရာကြောက်အောင်တခါလို့ပြန်ရသော်ရပြန်ကြတာဟွန်းဟန်ကြတာငါပြောတဲ့တည်းဖြစ်တယ် နော်နှစ်ခါတော့ပြောပြီးတခါသုံးခါလောက်တခါပြောတဲ့အခါကျတော့အဲဒီမှာညဇာပြာမကောအောင်နေကြသူသူကခါရဘာလုံးမညာလုံးမနေနေတယ်လုံးနိုင်မဲ့နေမျိုးလုံးတဲ့ခါကလာကြတယ်ဒီလိုရှင်းတာလို့ဆိုဘာပဲလို့လို့ဘာကဘာမှမဖြစ်ဘူးဟောဖြစ်တော့နောက်ဆုံးကြတော့သူလည်းပဲအဆုံးမဩဝါဒခံရတယ်အဆုံးမဩဝါဒခံဒီမှာတရားတွေပါနေနာပြီးသူကတော့သောတာပန်လည်းဖြစ်သွားတယ်အမေတော်တော့ဟာကြကြီးသူ တရားရမယ့်ပုဂ္ဂိုလ်လည်းပဲအစတော့ကအနတ်ဆင်းပြေးတာဆင်းပြေးတာဖြစ်နေတာညာအလားကနာဘလူတဲ့ဒါရိုက်ဒီစအလားကနာဘလူထုံကဘကပြမသာဘကပြမသာပြမဘုံကပြမကြီးပဲနာချေစားတဲ့ပြမမင်းကြီးပေါ့လေသူကပထမတော့ကအခုကဘာမဟုတ်ပါဘူးရှိရှိကဘာကြီးကဖရားလက်ထက်လည်းမဟုတ်ပါဘူးဖရားမရှိတဲ့အခါမှာသူ မထဘာဝနာပေါ့လေဇန်ဇာရစီနေတဲ့သမာဓိဘာဝနာပွားများအားထုတ်ပြီးတော့ဇန်၄ပါးယူဝဇန်၄ပါးကိုရရဲ့ပထမဇန်ဒုတိယဇန်တတိယဇန်သုတဇန်ဇန်၄ပါးရဲ့အဲဒီအသေးတဲ့ခါကာလကြတော့အဲဒီဇန်သုတဇန်ဘုံမှာပြောဖြစ်တဲ့သုတဇန်ဘုံဆိုတာအဲဒီမှာပြမနှစ်မျိုးရှိပါတယ်အဲပြမတစ်မျိုးကတော့ယုံနာအစဝဇမတစ်မျိုးကတော့ကိုပြုတ်သက်တဲ့နာမပါဘူးသူကအဲဒီမှာ ဖြစ်တယ်အဲ့ဒီမှာဘယ်လောက်ပဲရှိတုံးဆိုပြမဘုံကကဘာပေါင်း900ညမဟုတ်ကဘာပေါင်း900ဆိုတော့အခုကဘာမတိုင်းရင်900ကကိုမကလေးသိရရင်ကြရအောင်မလို့အဲ့ဒီကနေပြီးတော့900 900ပြီးတော့ဆုံးသွားတဲ့အခါမဆုံးရင်လည်းသူကဇန်တရားအားထုတ်လို့တတိယဇန်ရတယ်အဲ့ဒီတတိယဇန်တဲ့အခါယူပဇံဘုံတတိယဇံဘုံမှာဖြစ်တယ်ယူပဓမ္မဘုံက ရမဇာန်က၃ပုံဒုတိယဇာန်၃ပုံတတိယဇာန်၃ပုံသုံးစင်ရှိတာပေါ့အဲဒီအထက်ကသုရဇာန်ကတော့နှစ်မျိုးလို့နှစ်ပုံလို့ခေါ်တာတစ်မျိုးတည်းပါပဲတစ်ပုံနဲ့တစ်ပုံတည်းပါဟိုသုံးပုံခွာရလည်းပဲပုဂ္ဂိုလ်ကသုံးမျိုးကွဲလို့သုံးပုံခွာတာပါပဲတစ်ပုံတည်းပါပဲဆိုအဲဒီမှာတတိယဇာန်ပုံကတတိယတတိယဇာန်ပုံကမြမာတွေကလည်းပဲ64ကပါသက်ရှိတယ်အဲအမြင့်ဆုံးကအဲဒီကနေပြီးစုရတဲ့ခါကာလကြတော့တခါဒုတိယဇာန်ရတယ်ဒုတိယဇာန်မြမပုံဖြစ်တယ် သူရသမြန်မာမှာဖြစ်တော့64ရက်တဝက်ပေါ့လေ32ပေါ့ကဘာပေါင်း32ကဘာလက်ရှိအဲဒီကသိတဲ့ခါကလာကြပထမဇန်ရပြီသေးတော့အောက်ဆုံးပထမဇန်ဘုံပေါ့သုံးဘုံထဲမှာသူအကြီးမြင့်ဆုံးပေါ့လေသုံးဘုံထဲမှာပထမဇန်ဘုံကအသက်အရှိဆုံးပုဂ္ဂိုလ်မှတကဘာပဲအသက်မရှိတဲ့ပုဂ္ဂိုလ်နှစ်ဦးရှိတယ်အလားအညာအလားဆိုလို့ရှိရင်တော့ ကဘာရဲ့သုံးပုံအဲကမကဘာရဲ့တဝက်ပေါ့အညာသားဆိုလို့ရှိရင်ကဘာရဲ့သုံးပုံတစ်ပုံသက်ရှိသူကတော့တကဘာလုံးသက်ရှိမပုဂ္ဂိုလ်ပါဒါပေမဲ့အဲ့ဒီဘဝမှာတရားတွေလည်းနှလုံးသွင်းတာမဟုတ်ပါမဟုတ်တော့တပြေးပြေးနဲ့သူရှင်းအောင်အချင်းရာတွေပျောက်ပြီးကြတာသူ့ဘဝနဲ့သူဟာတခါရင်ဘယ်တော့မှ ဘောဝနာမသိနေပြုတ်အများအားဒီနေမှာပဲလို့သူတို့ထင်တာဟုတ်တယ်စတော့ကလည်းရှင်းဘွားဟာဒီသူမှန်းမိပါရဲ့သူပထမကသရုပ်ဇာမုံဖြစ်တုန်းကကဘာပေါင်း900သက်ရှင်ခဲ့တယ်အဲဒီကသိတဲ့အခါမှာတတိယဇာမုံကျတဲ့ကဘာပေါင်း640သက်ရှိခဲ့တယ်အဲဒီကနောက်တစ်ခါကျတော့320ကဘာပေါင်း320သက်ရှိခဲ့အခုနောက်ဆုံးကျတော့ ဘယ်လောက်သက်ရှင်မလဲဆိုလို့မသိဘူးနဲ့တူပါတယ်အများအားသက်ရှင်နေမှာမြဲတဲ့ဘုံပဲမြဲတဲ့ဘဝပဲလို့အောင်းမိနေအဲဒါနဲ့တရားပုဂ္ဂိုလ်တွေစပြီးတော့လည်းသူသူဝါဒတွေသူကမဟုတ်တာလေသူကဖွင့်ဟောအဲဘုရားတရားတွေလည်းသူကသဘောမကျဘူးအဲဒါဖြင့်အဲကြောင့်မြတ်စွာဘုရားအဲ့ဒီဓမ္မလောကကိုကြွပါလေကြွတဲ့အခါကျတော့သူ့အကြောင်းနဲ့မေးတော့သူကလည်းသူသူထင်တာတွေသူပြောသူပြောတာတွေ ညဇာဗျာသုံးမဩဝါဒပေးပြီးမယ်သူကလက်မခံနိုင်စားတယ်သူကသူကကျင်သူကလည်းဆရာဘုရားနဲ့မတွေ့ရအောင်လို့တင်းတယ်တော့ရှောင်မတော့မယ်ဆိုတော့ဟာရှောင်ရင်လည်းရှောင်သွားရင်လည်းသွားဆိုတော့သူကသူ့ကိုယ်သူမမြင်ရအောင်လို့ဆိုပြီးတော့မေးထွက်သွားတာပါပဲဒါမြတ်စွာဘုရားဘုရားတကူနဲ့ထိန်းထားတော့သူ့ရုပ်ကမပြောက်ဘူး ဘုရားကမကြောက်တာမဟုတ်ဘုရားပြမာရီကသူမြင်တယ်သူဘယ်နှထိုင်းတယ်သူထိုင်းတာနဲ့အာဟိုဟိုကြနေသူကြနေတာမြင်ဟိုကပုဂ္ဂိုလ်တွေကအိမ်မှာဒီလိုလုံးဖြစ်ပါတော့ဟိုလုံးတို့ဒုက္ခရောက်တော့သူကဘုရားလည်းအဲဒီမှာနောက်ဆုံးကျတော့မြတ်စွာဘုရားကလည်းသူသဘောကျအောင်လို့ဘဂဗျမဘဂဗျမသင်တို့မမြင်ရအောင်ငါဘုရားတခြားထွက်သွားမယ်အဲထွက်ပါအောင်နဲ့ဆိုပြီးတော့ဒါလည်းမြတ်စွာဘုရားဘုရားတကူနဲ့ဆိုတော့အကုန်လုံး ရားကိုယ်တော်အကုန်လုံးပြောင်းလာပါလေသူလည်းမတွေ့ရဘူးဘယ်သူမှမတွေ့ရဘူးတခြားဇမားလည်းမတွေ့ရဘူးသူလည်းမတွေ့ရဘူးဘုရားကအဒီနာအနိဗ္ဗာန်ကိုရှိနေတာအဲဒီရှိနေတာသူတို့ကိုဘုရားကစကားနဲ့ပြောစကားနဲ့ပြောတော့လေကြားနေတယ်မြင်လည်းမမြင်ရဘူးဘုရားတကုန်းကတော့ပွားလာတယ်အဲဒီအကြောင်းအရာတွေနဲ့စပြီးတော့နောက်ဆုံးကြတော့သူအဆုံးမဩဝါဒတွေပေးပါလေသူရှိတော့မှဆိုလို့ရှိရင်တော့ခုနကပြောတဲ့အတိုင်းရုပ်ဝေဒနာသညာသင်္ခါရဝိညာဉ် ခန္ဓာ၅ပါးကအတ္တကောင်ပဲလို့ဆိုယူဆတယ်မိမိကိုယ်လည်းမြင်တယ်လို့ရှင်းတယ်ဘုရားတော်မှသူကနေပြီးတော့တောင်းပန်နေတယ်သူသူ့ဘုံရောက်ပြီးကြလားအများအားသက်ရှင်နေအောင်လို့အထုပါဆိုပြီးတော့သူကလည်းညင်ကြသေးတယ်အသင်ဟာမဟုတ်ဘူးဆိုကြောင်းဘုရားပြောပြီးတာအဲဒီတရားတွေပါတယ်ဟောတဲ့ကအဲဒီတော့တရားတွေသူသဘောကျသွားမှမှန်နေသဘောကျသွားပါလားအဲပထမမှားနေတယ်မှောင်ရဆိုပြီးဆုံးပါတယ်ဆိုတာလေ အထာကထာရောပါဠိတော်တွေရှိပါတယ်အရင်ကဒီမှာပါဠိတော်ဘာသာပြန်ပါဠိတော်တွေလည်းမဟုတ်ဝတ္ထုဘုရားအကြောင်းအရာတွေဘာသာပြန်လာရှိတယ်ဒီလိုဟိုရှိကလည်းရှိတာပါလေဘုရားဘုရားဝတ္ထုတော်တွေအဲအခုတော့အကျေအကျေဟိုဗမာနာတင်ပြီးကစားအခုဒီပရိကတော့ဥစိတ်တာဆိုတာကပဲတောင်းယူပြီးတော့ဆောင်ရွက်ပါလေအမှန်ကောင်းပါလေသူကလည်းဒီပုဂ္ဂိုလ်အကြောင်းနဲ့ပြည့်လို့ပါရဟိုမှာရေးထားတာသုံးလို့ပဲဆို အဲမှာအာလဝကနာလူတဝုထုံမဘကပြမနာလာဂီရိနာလာဂီရိဆိုတာကတော့ငကားငကားငကားမင်းကြီးပဲငကားဆင်ပေါ့ငကားမင်းကြီးနာလာဂီရိအဲကနာလာဂီရိဆိုကြည့်ရလဲပဲသူကတော့ဝိသမှာပါอืมပါရဏသီအပါရဏီဟုတ်လားဒီကတော့မမဗရဏီနန္ဒဝရဝဏ ရာဇဂျိုရာဇဂျိုနဲ့တူပါရာဇဂျိုရာဇဂျိုအဂိသင်မင်းကြီးဒီဝရရဲ့ဒီဝရနဲ့ဇာရဒဇာဇကဗိမိသာရမင်းကြီးရဲ့ပါဗိမိသာရဆိုဗိမိသာရမင်းကြီးဆိုတာမြတ်စွာဘုရားဓမ္မစပြီးတော့ဘာသာပြုစဉ်တုန်းကသူပထမဆုံးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တူပါဒါပေမဲ့လို့ဒီဝရဆိုတဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့သူသားကိုမြင်ကြားပြပြသူသားကလည်း တော်တော်မကြည့်ရဘူးဘုရားကတော်တော်အောင်စရာကောင်းတာမြတ်စွာဘုရားကိုမြင့်တာရမင်းကြီးကမြတ်စွာဘုရားကိုယ်ကိုယ်စိက္ခာလာသူသားကဘုရားကိုယ်ကိုယ်စိက္ခာလာမဟုတ်သေးဘူးအဲဇာတကဇာတကအဲဒီဒီဝရဒီဝရရဲ့အဆုံးမဩဝါဒတွေပြီးတော့လုပ်နေနေတဲ့ဆိုဘုရားအဲမြင့်တာရမင်းကြီးကိုသူသားကျင်တာပဲနော်သူကမင်းဖြစ်ပြီးတော့လည်းမြင့်တာရမင်းကြီးကသမလည်းစိတ်ကောင်းလုံးကောင်းတရားအားထုတ်သောတာပန်လည်းဖြစ်ပြီးတော့နေတော့ ဆိုတဲ့ပုဂ္ဂိုလ်ကောင်းကြီးကသူကနတ်ပြည်ရောက်သွားပါတယ်သူအဲဒီဒေဝရကနေပြီးညွန်ကြားလို့ဇာရသမင်းကြီးကနေပြီးသူသူဆင်မင်းကြီးပေါ်တယ်နာလာဂိဆင်ကြီးနာလာဂိဆိုဆင်ကြီးကိုညွန်ကြားဆုံးပါပဲနာလာဂိကအရေပေါင်းရှစ်ပုံရှစ်ပုံကျွေးလို့ရှိရင်မတော်မတင်တာတွေလို့အကြီးကြီးလုံးနေတာအဲဒါကိုဒေဝရကရှစ်ပုံကလည်း16ပုံကျွေး16ပုံကျွေးပြီးတော့ဒီဖရာ လာတဲ့အခါမှာဖျားလာတဲ့လူကိုသွားပြီးတော့လှုပ်ပြီးဖျားဖို့ကဒီနေရာကနေပြီးနေရာမင်းမင်းရနေပြီးဟိုစင်မင်းရနေပြီးကလည်းတိုက်ခါပြီးဖြစ်စည်းအောင်လို့တော့ကိုအဲဒါကိုဒါသာမင်းကလည်းဒီပါလည်းပဲညိုရဲအဆုံးမဩဝါဒနဲ့ဒီကလုံးသားရဲ့အဲလိုဆိုတာသုဇဂါကရဘုရားကလည်းစောကအလုံးကကြားကြပါတယ်အဲဒီရှားကျူညိုရဲအလုံးကြားကြပါတယ်အလုံးကြားကြတော့ မြတ်စွာဘုရားလည်းဆုံးဆုံးလာလို့ညံကြဘူးရရလာလို့ရှိရင်ဒီရင်းကြီးနဲ့ရှင်မင်းကြီးနဲ့အနေဖြစ်နေမယ်မလာရအောင်မဆုံးမယ်ဟိုမကမယ်ဆိုပြီးတော့ပြင်ရတယ်။ဘုရားကတော့ဒီလိုမဟုတ်ပါဘူး။ဒီလိုတတ်ရှင်လည်းကသူတို့ဆုံးလာသွားမယ်လို့ဒီရထားပါတယ်။ဘုရားတော့သိနော်။အဲဒီမှာပရိသတ်တွေရောပါတယ်အကုန်လုံးခါတယ်။ယဟန်ပရိသတ်တွေရောအကုန်လုံးခေါ်ပြီးတော့မြတ်စွာဘုရားဆုံးအောင်ကြွတယ် သိဉာဏ်မျိုးတဲ့ပုဂ္ဂိုလ်တွေဆိုရင်အဲ့ဒီလမ်းကိုမဝင်ကြဘူးမထွက်ကြဘူးသွားရဘူးဒီနေ့ဒီချိန်မှာဟောဒီစင်မင်းကြီးနဲ့ဒုက္ခဖြစ်မှာဆိုလို့အဲဒီကြောင့်ကအမျိုးသမီးတယောက်ကတော့သူသားလေးတယောက်နဲ့သူကလည်းမှားပြီးတော့လာတယ်နဲ့ဒူပါလေဆိုဖယားနဲ့စင်မင်းကြီးနဲ့ကြားထဲမှာအဲဒီရောက်တော့စင်ကြီးကနေပြီးတော့သူနှိမ့်ဆက်မလို့လာတော့ဟာလူကြောက်လန့်ပြီးတော့သူထွက်ပြေးတယ်ထွက်ပြေးတော့သူသားလေး ကျန်တဲ့ပွေလာတဲ့ဥစ္စာဟိုမှာချထားတယ်သူကအတင်းပြေးတော့တာကိုအင်းပြေးဆင်းကြီးကလိုက်တယ်သူကမမိလိုက်ဘူးသူကဟိုဘေးလို့သွားဒါနဲ့တော့သူသားလေးစီသားကြတယ်သူသားလေးကလည်းပဲငိုပြုပြီးဒီကလာဆူညာနေတယ်အဲဒီတော့မြတ်စွာဘုရားကနေပြီးအဲဒီဆင်မင်းကြီးကိုသတိပေးစကားပြောပါတယ်ဟေ့ဟာလာကြီးမင်းကငါ့ကိုအနေပြုကမင်းကိုလွှတ်လိုက်တာမင်းတို့ မင်းတို့သခင်တွေကငါလှူလိုက်တာငါစီကလှူလိုက်တာသူများတွေကောနှောင်းရှင်နေငါစီလာပဲဘုရားပြောတော့အဲဒီတော့သူကဘုရားကိုကြည့်ပြီးတော့စိတ်စိတ်လုံးကြီးပြောင်းသွားတယ်ခါတယ်အစငုံနေလို့ဆိုမိုးတာလည်းပြောက်သွားတယ်မျက်စိတွေလည်းကောင်းကိုယ်တွေလည်းကောင်းအမှုရည်လည်းမရှိဘူးကောင်းပြီးတော့ဘုရားလည်းပဲသူကတခါတယ်ဒီဒီလေးသားအစီတွေဖြစ်လာတယ်ဆိုရင်အစကမှဒီလိုဖြစ်နေဆိုဘုရားသိတာကိုအဲဖြစ်လာဖြစ်လာပြီးတော့ ရားဆောင်ကိုချင်းကတယ်ချင်းကတဲ့ခါမြတ်စွာဘုရားသူ့ခေါင်းကိုတော့လက်နဲ့မှလည်းကန်ယူပြီးကြတယ်ဆုံးမဩဝါဒပေးပါတယ်ဘာမှမလုပ်ပါဘူးသူကအဲသောတော်ပိုင်းကဆိုလို့ရှိရင်ဖြင့်ဒီပုဂ္ဂိုလ်တွေကလည်းဝင်ပြီးတော့အဲပြောတာပြတာရှိပါတယ်ဉာဏ်နာကတောင်မှဘုရားရှိကနေပြီးတော့မြတ်စွာဘုရားကိုဒီဆင်မင်းကြီးကမင်းစေရအောင်သူကပဲကာကွယ်တဲ့မျက်စိရတယ်ဘုရားကသူ့ကိုဖယ်ပြရတယ်သူမဖြစ်ဘူး ဆရာတကိုယ်လည်းမဖြစ်တော့သူကနောက်ရှင်သာယောတရားတဲ့ရှင်မောဂရဏတွေကလည်းသူတို့တာဝန်ယူရမယ်ဆိုတော့သူကတော့ယူမယ်ဆိုယူနိုင်တဲ့ကလာရှိပါတယ်ဒါပေမဲ့သူတို့နဲ့မလျော်တဲ့မျက်စာပြန်မပေးပါဘူးလက်ကိုယ်တိုင်ပဲအဲဒီမှာနာရောက်တဲ့ခါကျတော့ဩဝါဒပေးတယ်ဒီအဆုံးမဩဝါဒသရဏဂုံသုံးပါးနဲ့ပြည့်စုံမှုငါးပါးသီလနဲ့ပြည့်စုံမှုအဲဒါတွေကိုညွှန်ကြားပြီးတော့ပေးအဲအခုတရား ဒီနေ့ဒီလာယူတဲ့ပုဂ္ဂိုလ်တွေဘုရားသခင်အဓိကနိစ္စရီဆိုလိုပဲသရဏဂုံပွန်လာတယ်သူတို့ဒီပိုင်းခါလည်းပြည့်စုံသွားငါးပါးဒီလာလည်းဒီပါပြည့်စုံသွားငါးပါးဒီလာအဲ့ဒီကနောက်ကိုသူများအသက်တွေပါလေဘာမှမသာတော့ဘူးတကယ်သူတော်ကောင်းတကယ်ဖြစ်သွားတာအဲ့လိုဆုံးမခဲ့တယ်ဆရာတွေကဒီကအချင်းချင်းအနေနဲ့ပေါ်ပြထားတာပါပဲဘုရားရှိခိုးတဲ့ပုဂ္ဂိုလ်တွေမှအမှန်အမှားလေးဆိုမြတ်စွာဘုရားဘုရား ဆုံးမဩဝါဒတိုင်းလိုက်နာပြီးကျင့်တဲ့ပုဂ္ဂိုလ်တွေရှိကရောယခုရောအကုန်လုံးပေါ့အဲမြည်မြတ်နေအောင်ပုဂ္ဂိုလ်တွေဆုံးမတင်ဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုဆုံးမသွင်းနေပြီးတာပဲအနာကြီးညိုကြကောင်းပါလေအဲသေချာကျေကျုပ်နားလဲကျင်လို့ရှိရင်တော့ဟိုရှိရဘုရားဝိတုထုပ်ပါဆောက်ဆောက်တွေရှိပါတယ်အဲဆောက်တွေကြည့်ရင်လည်းဘုရားတွေတော်တော်ဆုံးနေတွေ့ပါလိမ့်မယ်ဉာဏ်ကြီးမနေပါဉာဏ်ဉာဏ်ကင်း အလုံးမင်းရိုက်ကြ၍သုံးမတော်မူလိုက်ပြီဆိုတာဝိရိဒဓမ္မမြည်တဲ့ဝိရိဒဓမ္မဆိုသုံးမတိုက်တယ်အဲဘယ်လိုအားတွေတုံးဆိုရင်သုံးမလိုက်တာသုံးမလိုက်တာကဘယ်လိုပစ္စည်းကပစ္စည်းကဘယ်လိုပိုက်ကတယောက်သာလူပဲအဲပစ္စည်းကဘယ်လိုပိုက်စသည်ဆိုတော့လူတွေဒီလိုပုဂ္ဂိုလ်တွေလည်းအကုန်လုံးကအများကြီးပေါ့ခင်ဗျာဘုရားဆုံးမဩဝါဒနဲ့ပြောမှန်းနေအာရောဂနာလူတဲ့ငါပြောတဲ့အာရောဂနာလူ ဒီကတဝုထုံကဗကဗြမဗကဗြမဆိုဗြမမင်းကြီးပဲနာလာဂီရိအဲဒါနောက်ဆုံးဆင်မင်းကြီးတာဆင်ကြီးပဲအစရှိတော့တဲ့အဲဒီအစရှိတဲ့လူယောက်ျားလူပုဂ္ဂိုလ်တွေနာယောက်ျားနာပုဂ္ဂိုလ်တွေဒိသံယောက်ျားဒိသပုဂ္ဂိုလ်တွေအဲဒါတွေကိုဒိသံယောက်ျားတို့ကိုတရားမြတ်ဆေးအစဉ်ကျွေး၍မြတ်စွာဘုရားတရားမြတ်ဆေးတွေကိုအစဉ်တိုင်းကျွေးတယ်ဟောကြားပါတယ်လို့ဆိုလိုပါတယ် ယဉ်ကျေးလိမ္မာဖြစ်စေကဖြင့်ယဉ်ကျေးလိမ္မာဖြစ်စေပါစေပါရတိဆိုယဉ်ကျေးလိမ္မာဖြစ်စေယဉ်ကျေးလိမ္မာဖြစ်စေက3ပြပရဏဂုံ50ပြီးတာတည့်စေလက်အဲဒီလိုယဉ်ကျေးယဉ်ကျေးသင်မှုတော်လုပ်ပေးတာကဘာလို့ဆိုရင်အောက်ဖြစ်ဆုံး3ပြပရဏဂုံဒီတဲ့5ပါးပြီးတာပြည့်စုံတဲ့အဲဒီတဲ့မကဝိဖြစ်7ပါးပြီးတာချိုးတဲ့သောတာပန်ဖြစ်အဲဒီလိုဟာတွေနာနာညာနာလည်းဖြစ်တာပေါ့လေ ခုနကပြမကြီးဆိုရင်တော့ကိုတိုးတက်သွားပါတယ်မမြင်ကြပါဘူးအစဉ်ကျွေးညည်းလိမ်မှာဖြစ်စေကရင်300တရဏဂုံ90တိလာတရားစီတဲ့ဒါမဲ့ဖို့တဲ့ရရှိနေအောင်ပိုင်ပိုင်လှလှနေရာကြဖြင့်ဆုံးမတော်မူသောကြောင့်ဘာရတိဆုံးမတော်မူတယ်ဒါကြောင့်မို့ပုရိသဓမ္မဒါရတိမြည်တယ်ပုရိသဓမ္မဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေကိုဒါရတိဆုံးမတော်မူသောမြတ်စွာဘုရားအတူတူကလည်းဒါပါပဲ။ ဆုံးမလိုက်ဆုံးမလိုက်တဲ့ပုဂ္ဂိုလ်တို့ဆုံးမတော်မူတာများစွာပြအတူတူကလည်းဒါဒါပေမဲ့လို့ဆုံးမလိုက်တဲ့ပုဂ္ဂိုလ်ကဘယ်လိုဟာလဲဆိုတာပေါ်အောင်လို့မြင်ချင်းတွေကပညာဉာဏ်ခင်းအလုံးမြင်ကြရဆုံးမတိုက်ပြီးအဲဒီဟာထည့်ထားတယ်ဘယ်လိုပုဂ္ဂိုလ်တွေလဲဆိုပရိသတ်အလကားနာဘူးဒုဝထုမဘကရဏလာဂိစရှိတော့အများကြီးပေါ်သတ္တဝါတွေအဲဒါလေတဲ့လူယောက်ျားနာယောက်ျားဒိဋ္ဌိယောက်ျားတွေဆုံးမလိုက်တဲ့ပုဂ္ဂိုလ်တွေအဲဆုံးမတာဘယ်လိုဟာတော့ဆိုလို့ရှိရင် တရားများစေစင်ကြည်ရင်းလင်မှာဖြစ်စေတာတရားတရားစေတရားဟောပြီးတော့သုံးပါသုံးမြတ်တက္ကန90ပြီးတော့တရားစေပြီးဇာမဲခွေရောက်စေပြီးအဲလိုရောက်စေပြီးတော့သုံးမတော်မူတာလို့မြတ်စွာဘုရားပုရိသဓမ္မသာတိညီတယ်လို့အဲဒီအိဗယ်ကိုပြထားပါရဲ့ဒါထေရဟာဘုညာအတူရုပ်ပဲထေရတဲ့ကျေတယ်ဟိုများတယ်တော့မကောင်းအတူရုပ်ပဲကြိုင်လာလေးတစ်ခေါက်ဆိုပြီးတော့တရားသိရမယ်ဘုရား ဒီတို့ဒါတော့တင်နေကြတော်လို့ခွင့်ကြတယ်အများကြီးပဲမရင်ကြီးမလိမ့်ပါပညာဉာဏ်ကင်းအလိုမင်းရိုက်ပြ၍သုံးမတော်မူလိုက်သည်ပရဝိသစ္စကာအာလဝကနဘလူ ဝုထောမမတပြမနာလာဂီရိစရှိသောလူယောက်ျားနာယောက်ျားဝိဇာယောက်ျားတို့ကိုတရားမြတ်စေစင်ကြွေး၍ င်ကြည်လိမ္မာဖြစ်စေကဖြင့်သုံးမြာသရဏဂုံမာဆုံးသီလဤကြစေလျက်ဓမ္မဖို့တိုင်းရရှိနိုင်အားဘိုင်းဘိုင်းလှလာနေရကြဖြင့်သုံးမတော်မူသောကြောင့် ကြတော်မူသောပုရိသဓမ္မသာရတိဟူသောနိရောနာမဝိသေသဂုဏဂုံဖြင့်မိုးစုံမဝဲဆန့်တဲ့အားနှံ့လျက်ကျော်တော်မူပေသောမြတ်စွာဘုရားပုရိသဓမ္မသာရတိ ရတော့ရတာပါဗျာအများအားဖြင့်ရှိကိုအဲမြတ်စွာဘုရားသာသနာတော်နဲ့အဆုံးအမတော်နဲ့အညီတတ်နေမြတ်သီလသမာဓိပညာတွေအားထုတ်ကြရမယ်ဘုရားလည်းရိုးပြီးရှိခိုးကြရမယ်ဒီကောင်းဒီကောင်းကုသိုလ်တွေကိုတန်နိုင်မြတ်ပြုကြခြင်းမိလို့လို့ရှိရသောလောကီလောကုတ်တရားကောင်းကျိုးချမ်းသာမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။